နာမောတောသမ္မာသမ္ဗုဒ္ဓတ္တဘဂဝတောဘဂဝကုံရှင်ဖြစ်တော်မူပေထသောဘဂဝတောဣဇရိယဓမ္မယသသိတိကာမပယထမိဘုံချောင်းဤနှင့်ပြည့်စုံတော်မူပေထသော အရတောလွန်ကဲထူမြတ်သောသီလကောင်သမာဓိကောင်ဝိမုတိကောင်တို့ကြောင့်သမ္မာသမ္ဗုဒ္ဓသာဒုက္ခသမုဒယနိရောဓမေကတပြာလူတိစာကုသယံမကုသညံဘုဒ္ဓဖြစ်ပိုင်ချသည်သည်သိမြင်တော်မူပေထသော သာသာရှိဘုံတော်ဖရာသခင်ကိုယ်တော်မြတ်ကြီးအားနမောမြတ်သူရဲ့ပေယံကင်ကွာချမ်းသာစေကြောင်းဥကောင်းညွတ်ကျူလက်ဆောင်မူ၍ရှိခိုးပါ၏အရှင်မြတ်ဖရာဒီနေ့အလောက်ပေးတရားတော် တရားအားထုတ်အစကကိုပြည့်သီလစင်ကြယ်အောင်သောက်ထိန်မှသီလသမာဓိပညာဟုသောမဂ္ဂင်ရှိပါတွင်ပထမအရေးကြီးဆုံးဖြစ်သည့်အချက်ဟုဆိုသောသီလကိုဖြည့်ကြည်ရာရောက်သည် သီလမစင်ကြယ်လျင်တမာဒိဋ္ဌိဖို့မရနိုင် သီလစင်ကြယ်မှတမာဒိဋ္ဌိ၍ဝိပါဒနာဉာဏ်ဖြစ်လာမှတရားသူတရားမြတ်ရနိုင်ပါသည်သီလလုံးချောင်ရင်ပုဒ်ထုတ်တွင်ဖြစ်ပေမဲ့အာရိယာနဲ့တူပါれ အပေမရောက်နိုင်ဝိပဿနာဆိုတာပေါ်ခိုင်းချစ်ခိုက်ရှုပ်ပါမှသီလလုံးချောရင်သမာဓိဖြစ်လာမယ်သမာဓိဖြစ်လာရင်ပိတိဒုက္ခဖြစ်လာဘောရောက်နှံသူရဲ့သဘောထိုးထွင်းမြင်သိလာမယ် မစောက်ရောက်ကြောင်းတရားရယံကောင်းချောက်ဖြာကိစ္စမမြစကားနေစေအဲ့နေမကြည်ကိုတီပြောစေဆောင်းမလွယ်ကြောင်မိတ်ကောင်းရှိစေတရားရေအပိကုံ၆တွေတရားထူရနိုင်သည့်အခြေခံတရား၅ပါး ယုံကြည်ကြမ်းမှဖြောက်စွာစိတ်ထားကြိုးစားတွင်တွင်ဖြစ်ပြမည်ငါအိမရကြောင်းယခုလည်းငင်းလောက်ရမယ်အလောက်ငါစွဲဆိုတဲ့တက္ကရာတိထိတ်ကို အရေးတကြီးနဲ့ပယ်သဖို့မလိုနေဘူးလားတိဋ္ဌိစကယပယ်သမလေးဝအပယ်လွမြောက်မယ်တဲ့ဝိပါဒနာလောကမှာကိလေသာမြင့်အကြေကိုစေကျော်သောက်တင်ပြီးနိုင်တယ်သံဃာဒိဋ္ဌိကိုအမြည်ပြောက်အောင်ပယ်နှုတ်ပြီးနိုင်တယ် တာလည်းငီလောက်အလောက်ကိုမှတ်ထားကြပါ လောကမှာအကျိုးအမြတ်ကြီးဆုံးအလောကဝိပါဒနာလည်းငင်းစိတ်ချမ်းသာကျမ်းမာလိုလျင်ဝိပါဒနာကြိုးစားရှုံမှကြပါအယေဘောကိစ္စသဘေနီလောင်မေတ္တာကို မငိုင်းသာမီရင်ဝမာလန်စုနေတာကိုမစွဲနှုတ်မီသင်အရင်ဥအောင်လောက်ပြီးတဲ့အလောကဝိပဿနာအလောက်ချုပ်မှပြီသေဘမီလေးရည်ကြည်လေးပဲအရေးကြီးသောလောကခန္ဓာကိုယ်လောက်ကျွေးဖို့မဟုတ် ခန္ဓာကိုယ်အသုံးချပြီးဝိပဿနာရှုမှတ်ဖို့ပဲခန္ဓာဧဝတရားကအသေးရှာတာညာဧဝတရားကအသေးရှောင်တာဒါကြောင့်ရှင်းပညာရှိတို့ကခန္ဓာနဲ့မစပ်ပေတရားနဲ့ရှာစပ်လိုက်လို့မှကြားခဲ့တာကွယ်လို့ ဆုံးမတော်မူခဲ့တယ်ဒီမင်းမမြင်နိုင်တဲ့မိထိုင်မိကဘယ်လိုလဲရောင်းနာဖြစ်ပြတ်သိမ့်မြင်အောင်ဝိပဿနာရှုံမှတ်တဲ့ဤပဲဝိပဿနာရှုံမှ၍ရောက်နာဖြစ်အပြတ်ကို သခနာမြမြင်သိသောခြေလျင်ဤဘဝလူဖြစ်ကြုံနန်းလေပြီနောက်ဘဝ၌လဲဆုံးနေခြင်းမရှိမသိသူကြော်သောသိသူဖော်စာမအိုမနာမသိတဲ့ဝိမု ക്തി စေအယတာနိဗ္ဗာန်တပါရကား လောမီအလောကမိမိဤဝံပါကိုစိတ်ချစ်သူဆိုင်၍ကြည်နေပါဟောင်းကြွားတာလားပိန်ကြတာကိုတွေ့ရလဲညီဖောင်းတာပိန်တာကိုသူဆိုင်၍ထင်ရှားတွေ့ရပါလဲညီ သာသနာတော်မှာယဟန္တာမစိတ်ဆုံးကြောင်းမြတ်စွာဘုရားကခြေသာသုပ္ပတယဟန်တို့သည်တသိပ္ပတံ၄ပါးကိုဝိပဿနာတရားတို့ကိုရှုမှတ်ပွားများလျက်ကောင်းမွန်မှန်ကန်စွာနေတော်ကြပါက သာတဝဟုသောလောကသည်ယဟန္တာတို့မှမစိတ်ဆုံးနိုင်ဟုမိုက်တော်မူသည်ဝိပဿနာတရားအထောက်ရန်လေလူကြီးလူငယ်မရွယ်အကောင်ဆုံးမရွယ်ရှိသူများဖြစ်ကြ၏ မြတ်စွာဘုရားကထေတာချစ်သမီးတို့ငါဘုရားသံသနာတော်မှာကြီးတယ်ငယ်တယ်လို့ခွဲထားခြင်းမရှိတရားတော်တိုင်ကြည်တဲ့ပုဂ္ဂိုလ်သာပဒါနာဆိုလိုပါလေနောက်ကြည်တော်ခြေသာယဟန်ခြေသာခြေသမီးတို့ ခန္ဓာကိုယ်မှာငါဘုရားစစ်ကိုမြင်ကျင်ပါတယ်ဆိုရင်ငါဘုရားဟောထားတဲ့တရားတွေကိုခန္ဓာကိုယ်မှာဖောက်ပြန်ပြောင်းလဲရောက်နာဖြစ်ပြတဲ့သဘောကိုအထူးမြင်သိအောင်ကြိုးစားအထောက်ကြသမ်းပါ စိတ်အောင်ဘောစိတ်တခုနိုင်တကူလုံးပိုင်စိတ်ထံတန်လျင်မြတ်ဤစိတ်တခုနိုင်တရားပိုင်စိတ်တခုနိုင်တကူလုံးပိုင်စိတ်တခုထိုင်ကိလေသာအာလုံးငြိမ့်စုတဲ့စကားအရေးကြီးဆုံးပါလေ သီခံနိုင်တယ်လေဒီစိတ်သီမခံနိုင်တယ်လေဒီစိတ်ကလေးပဲဒီစိတ်ကိုဝိပဿနာจิตစေကြောမှနိုင်မယ်နော်တော်ကုစရန်တော်ဖရာကြည်သည်စိတ်အောင်ဘွယ်အနှစ်သာရကိုကောင်းစွာသိနာလေသာပြီးခြင်း မိမိသိနာလေသလိုယောဂီအပေါင်းတို့အားလည်းသိစေရန်လို၏သို့တော့ယောဂီအပေါင်းတို့အားအောင်ပွဲခံနိုင်သည့်အထိတ်မလျော့သောဇွဲလုံးလာဖြစ်တရားရှုမှပြရန်အမြင်မပြတိုက်တွန်ထားတော်မူ၏ မြတ်စွာဘုရားတရားတော်သည်သတ္တဝါတွေဆင်းရဲဒုက္ခဖြစ်အောင်အာထောက်ရတာမဟုတ်ဘူးနော်ဆင်းရဲဒုက္ခကိုလွန်မြောက်အောင်ငြိမ်အေးအောင်လို့တရားအာထောက်ရတာပဲ မြတ်စွာဘုရားမှာကြားခဲ့တာတွေခန္ဓာကိုယ်မှာစောင့်ကြည့်နေပါဖြစ်ပေါ်နေတာယထာဘူတဉာဏ်ကိုဟောက်တိုင်းမှန်စွာတွေ့မြင်သိအောင်ရှားပါလို့မှကြားခဲ့တာတွေ928ကြိမ်တိုင်းတိုင်း မပြခဲ့ပါれတိတ်ထားမှာသွားရှာရတာမျိုးမဟုတ်ကိုမမြင့်တင်ရှာရှိနေတဲ့ရောက်နံတရားတွေပဲသာတော်မကသည်ဘူးဘဖယပရိနိဗ္ဗာန်သံတော်မူတဲ့အခါမှာလေ ခြေသာယဟန်ခြေသာခြေသမီးတို့ဝိပဿနာတရားကိုမမေ့မလျော့ကြကုန်လေမေလျောမကြောက်လို့ထခါထခါမှကြားခဲ့တာသူ1992ကျိန်တိုင်းတိုင်းမှကြားခဲ့ပါတယ် ဘဖယာမှားကြခဲ့သည့်အတိုင်းပြိုပြိုစားစားအာထောက်နိုင်ကြပါစေနိဗ္ဗာန်လိုသူမယုံမှန်းနဲ့မြတ်စွာဘုရားကိုယုံကြည်ပါသတိပဋ္ဌာန်ကိုသန္တံအမြန်ပေါ်စေရန်သို့ပေါ်စေမှ နိဗ္ဗာန်ယမုတ်ချဤငြိမ့်မှန်တရားအထောက်ဖြစ်ပေါ်လာတဲ့အယောင်ကို မလွတ်ရအောင်စူးစိုက်သတိရှိရှိကြုံမှနေရတယ်အချို့ကဒီလိုသတိထားပြီးသတိရှိရှိနဲ့ကြုံမှနေတဲ့အထက်က တခါတလေမရှုံမမိပဲတသိလိုလိုသောတတ်စီပါရေပေါ်ပေါ်ဆာဆာရှုံမနေတဲ့ယောဂီဆိုရင်တော့တသိကောင်းကောင်းတော့မဖြစ်ပဲရှိသေးတယ်ပေါ်ပေါ်ဆာဆာမဟုတ်ပဲရှုံမနေတဲ့အယုံပေါ်၌ရှုံမတတိကား သွေသွေမြည်မြည်ကတိနေတာလိုပဲသတိပဋ္ဌာန်လို့ဆိုလိုပါတယ်။ဩဘောသသမဟုတ်ပဲရိုရိုသေးသေးအလေးကရုပ်ပြုတ်ပြီးရှုံမှတ်ပါမှာသတိတံဘောစဉ်ဖြစ်နိုင်ပါဒီလိုကျင်ဆောင်ပြမစိတ်ဆိုင်နဲ့တမာတိကောင်းကောင်းလာအောင် အာထောက်လို့ရှိရင်တမာဒိဋ္ဌံဘောဖြင့်ဖြစ်လာနိုင်ပါတယ်မတိုင်းမတိုင်းမအကြောင်းနဲ့အကျိုးမျှသက်သာပြီးဖြစ်နေတယ်ဆိုတာကိုယ်လည်းသိနိုင်တယ်ခဏမစဲဖြစ်ပြနေဆိုတာလေသိနိုင်တယ် ရေသိရှင်မဟာသတိပတံဆရာတော်ဖရာကြီးအိဝိပဿနာလောက်ပိတရားတော်မိတ်မှထဲသဗ္ဗေသင်္ကာရနိစ္စငါမရှိအလုံးစုံသောတရားတို့ဟာနိစ္စကြည်ပဲဒုက္ခဝေဒနာဆိုတာအမြဲတည်နေတဲ့တရားမဟုတ်ဘူးနော်မြတ်စွာဘုရားရဲ့ ဝိပဿနာတစัจ जा နဲ့ခေါမွန်းရင်မခါနိုင်ဘူးအကောင်းကြည်ပြည့်စုံသွားမှာပဲသူသူဆိုင်ဆိုင်ရှုမှတ်တိုင်းနိဗ္ဗာန်နဲ့တလန်ဤသွားပြီလို့မှပါဥပမာမော်လမြိုင်ကိုသွားဖို့ခြေလမ်းတစ်ထောင်လှန်ရတယ်ဆိုရင် ကိုရကိုစွဲကိုလှံပြီးတဲ့လူအားနောက်တလှန်ထလှန်လိုက်ရင်ပန်းတန်ရောက်ပြီမဟုတ်လားအေးမတိုင်မတိုင်နိဗ္ဗာန်သွားတဲ့သတိပဋ္ဌာန်လမ်းမကြီးပေါ်မှာတလန်းကျင်သာလှမ်းနေပါလမ်းသုံးတာနဲ့တပြိုင်နက် နိဗ္ဗာန်ရောက်မှာပဲမသိတာအဝိဇ္ဇာသိတာဝိဇ္ဇာဖယားရှင်ဟောတော်မူတဲ့တရားဆိုတာသိလေအကျိုးရှိလေပဲနည်းနည်းသိရင်နည်းနည်းအကျိုးရှိတယ်ညာညာသိရင်ညာညာအကျိုးရှိပါလေအပြည့်စုံအထောက်ရင်ပြည့်စုံအောင်သိရမယ် ဒါကြောင့်သိသိထက်သိအောင်ကြိုးစားအထောက်ရမယ်တဲ့သောကုဆရာတော်ဖရာကြီးတရားရှာပူရတာဆရာကောင်းမတွေ့လို့သင်္ဃနေပါလုံးငါယအခုတ်တမနဲ့လောက်ရှုံမှရနိုင်တယ်လို့အမရှိခဲလီ အမတ်တရားလက်ကင်ထား၍မလာအပေတိချာတယ်နော်ယခုအမတ်သိလက်မပေးလိုက်ကြည်မကင်သင်ဘောလိုက်ပါနိုင်အောင်ဒီတသိလက်မမပေးပြောက်ကြနဲ့နော်ဒီတသိပဋ္ဌာလက်မရတဲ့လူဟာ အမတန်ဖို့တန်တယ်နော်ဝိပဿနာမှန်းနဲ့သိရင်အပေမလာဘူးနော်နာပြေလောက်တော့အလွယ်ကလေးသေခါနီးမှတမဲတဘူတော်ရသွားနိုင်ပါတယ်ဇောနေအထောက်ရင်ဒီဘဝမှာတမဲတဘူရနိုင်တယ် အကျိုးကိုသင်ခြင်းပါဤဝိပဿနာလောက်ခြင်းမဖို့၌ဗံရဤအပေစင်ရဲ့တန္တရာစင်ရဲ့တို့မှာကင်းလို့ထောမြောက်ဤတသန္တရာလုံးချမ်းသာသောညီလောက်ကိုမပေါ်မလျော့ဇောလောက်လာဝိရိယပြည့်ပြူစားနိုင်ကြပါစေ။ အဖို့တန်သောအမှုဖြစ်တဲ့ဆိုရကိုတရားအထောက်ကြည့်ရင်မကြပါဘူးခုနရလာတွင်မှသိတော်လိမ့်မယ်အနေတသေတတော်မှမို့တသက်တသံတရားလုံးချမ်းသာ နေထိုင်တော့ကြရမယ်အေမနစ်ကိုသကသာနာယီကိုမနစ်သာရက်ကိုလာသာနေကိုလာသာတိဖို့နီလာပြီအမှားတသိငယ်နေရင်စင်စင်ရဲရဲဘယ်တော့မှမသိရဘူးသိရင်လည်းသုက္ကတိပုံသို့သာ လာရောက်ရောက်ရတယ်တရားအထောက်ဆိုရာပေါ်ခိုက်ပေါ်ခိုက်ရှုံမှတ်တာသဘာဝပြဆုံးပဲဒါကြောင့်မြတ်စွာဘုရားကကိစ္စံတော်ဝါကိစ္စမိသိပ္ပသနာသိသတိရှိဟောထားတာဒီအတိုင်းယခုမှရပဲ ဝိပဿနာဉာဏ်ဖြစ်ပေါ်စေရာပထမအရေးကြီးဆုံးကနံပါတ်၄ယုံကြည်မှုပဒ္ဒါတရားနေမမွေမလျော်မှန်းရာမှုသတိတရားသုံးမပြတ်ချုံမနိုင်အောင်ကြောက်ကြဆိုင်မှုဝိရိယတရား လေယောတိလေးသမုတ်တကိသကရဝတရား၄ပါးကိုအမြဲလက်ကင်တာ၍အထောက်ကြည့်ကြံကျုံမှပွားများရမည်သူတော်ကောင်းအမှန်အသေးအမှန်ပြည့်စည်ရန်လည်းသိသိခံခြင်းခွန်အားဗလား နေမေတ္တာထာခြင်းကိုအပလာဤတရားနှစ်ပါးကိုအမြဲလက်ကန်တာ၍မွေမြူတည်တောင်းရမည်တရားရာဤအတော်ကြည်ကျေသောသွန်ပြေတင်းတင်းကြီးအထောက်မှရောက်နိုင်သိနိုင်ဆိုလို၏ လောင်မြေလောက်ကသာကြည်ကြည်အေခံခံသတ္တုရင်ကဝိရိယသောမလယောနောက်မသုတ်တံတရားမယတညာဤနေယာကငမထမတော်တံဟုစိတ်တာကိုမြည်တင်ပေးရမည်အာထောက်ခြင်းကြောင့်ဖြစ်ပေါ်လာသောပင်ပန်းစင်ရဟုသမျှကို မလျော်သော တို့လုံးလာဖြစ်စုစုဆိုင်ဆိုင်မှ၍ပဲပြောင်းရမည်ဟုဆိုလို၏ခန္ဓာကိုယ်မှာဆင်းရဲဝေဒနာဖြစ်ပေါ်လာတဲ့အခါခန္ဒီတရားဒီခန္ဓာကြလိုနိုင်ပါမှသမယတာကိုခံစားနိုင်၏သူ ကောင်းမွန်တဲ့ဝိပဿနာတရားကိုကြိုးစားရှုမှတ်ကြတောကပရိဒေဝတွေအလုံးငြိမ်းမေဒုက္ခဟုသမျှလည်း၆ငြိမ်းမေဇောနဲ့အာထောက်ကြီးဒီဘဝသမတ္တဖို့ရနိုင်ပါတဲ့အင်မတန်ကောင်းမွန်တဲ့တရားကို ကျိုးသမပြသမ္ပါကိုလောက်မကိုရာကိုသမကိုဝါကိုသွားမကိုရောက်ကိုအာထောက်မကိုပိုင်ညာနဲ့တွေ့သွားရတယ်ကိုအတော့ပိုင်ပိုင်ပဲသာသနာနဲ့ကြောင်းမှတစ္ဆာလေးပါထွန်မြောက်ရေးတရားပေါ်မယ်နော် ဒုက္ခသစ္စာဆိုတာသာအုပ်ထေကမတန်းအမှန်တိုင်းကခန္ဓာထဲမှာရှိတဲ့ဒုက္ခသစ္စာကိုတွေးမြင်သိအောင်ရှုပ်ပါသစ္စာလေးပါးတရားကိုသိမှအပေဘေးဒုက္ခမှတို့မှလွတ်၏ မြတ်စွာဘုရားကခန္ဓာကိုယ်မှာဒုက္ခသစ္စာပိရှာခိုင်းနေတာတပြေတဲ့ဒုက္ခဒုက္ခချမ်းသာကိုရှာနေတာဘုရားမြင်နဲ့အလွယ်တခြားစီဖြစ်နေတာဘောဒုက္ခသစ္စာမြင်အောင်ကျူဒါကြာရှိပညာရှိတူကချမ်းသာတခုမဲမောမှုကြောင့် ဘုပုရွယ်ရွယ်ဖြစ်သမျှတို့ဒုက္ခပင်လေကျေထက်ကျေသည်ရွယ်တိုင်းမမြောက်နိုင်ပါရကဒုက္ခမြင်အောင်ကြည်ဒုက္ခမြင်မှဒုက္ခရှင်းမယ်ယခုဘဝရဲ့ဒုက္ခအဖြစ်အပျက်ကိုမြင်မှနောင်ဘဝကိုမလိုခြင်းမှန် ဒုက္ခဝေဒနာဆိုတာလေအမြဲတည်နေတဲ့တရားမဟုတ်ဘူးနော်သဗ္ဗေသင်္ကာရအိသငါမရှိအလုံးစုံသောတရားတို့ဟာအနိစ္စကြီးပဲ ယောက်ကမတိမြေပဲအမြင်ဖောက်ပြန်ပြောင်းလဲနေတဲ့သဘောရှိတဲ့တန်ပြောက်ပူလိုက်အေးလိုက်တင်လိုက်ကိုက်လိုက်ထုံကျင်လိုက်ရွေလိုက်သသည်ဖြစ်ရောက်ဟာအမြင်ဖောက်ပြန်ပြောင်းလဲနေတဲ့ယုံနာဖြစ်ပြနေတဲ့သဘောကို မြင်သိအောင်ချုပ်ပါရုပ်ပါဤရောက်ရည်မြတ်တဏ္ဍ၌စပဲမမြင်အမှန်ဖြစ်ပြမစေစင်ရပူပအနာတံမှကြဤဝကံဝေဒနာစရေပေါ်ပုံဟာနိုင်စပဲအမြင်မမှန်အမှန်ဖြစ်ပြမစေစင်ရပူပအနာတံ မတ္တဧဝကံရောက်ရဖြစ်ပြက်ကိုညူမောင်တွေကဲ့သို့ပွားပွားပွားပွားရော့ရော့မွဲ့မွဲ့ရောက်နာဖြစ်ပြက်ကိုမြင်သိနေရေအနိစ္စဒုက္ခအနတ္တလက္ခဏာတွေထင်ရှားလာတယ်တာ ယောက်နာပြစ်ပြမညာသက်ဝင်ပြီးဝိပဿနာညာတွေဖြစ်နေတာပဲပေါ်ရပေါ်ရရှုမှတ်ပါပေါ်တာဝိပဿနာရှုတာကမက္ကငြိမ့်တာကနိရောဓဖြစ်ပြသမျှသင်္ခါရတို့ဟာဆင်းရဲအမှန်ဒုက္ခသစ္စာပဲ ခန္ဓာကိုယ်မှာဒုက္ခဝေဒနာပေါ်နေတာတရားကဒုက္ခသဘောကိုပေါ်ပြတာပဲဒီလိုပေါ်ပြနေတာကိုငါသည်တရားကိုတွေ့ရတယ်ဒုက္ခသစ္စာကို မြင်တွေ့နေရလို့နှလုံးသွင်းကြည်ဝွန်မြောက်ဝန်တာနဲ့ရှုမှတ်နေုံပေါ် ဒီလိုဆင်းရဲတဲ့ဝေဒနာကို မြင်တွေ့နေရတာဖရာဟောတဲ့ဒုက္ခသစ္စာမြင်တွေ့နေရတာပဲလို့နှလုံးသွင်းတရင်သစ္စာလေးပါးတရားကို မြင်တွေ့နေရတဲ့အတော်ဝန်သာစရာဖြစ်လာတာဘောယခုတ်တွေ့နေရသောဒုက္ခမှာ ရေကမသိနိုင်တဲ့ဒုက္ခသစ္စာတရားတွေကိုဝိပဿနာဉာဏ်ဖြင့်အမှန်တိုင်းမျက်မှောက်တွေ့နေရခြင်းသိနေရခြင်းဖြစ်ကြောင်းယခုမှတိုင်းမှတိုင်းဒုက္ခသစ္စာကိုပိုင်ခြားသိနေတဲ့ဉာဏ်ဖြစ်နေကြောင်း ဒုက္ခသစ္စာတရားသိမှလည်းအကောင်းရှာလို့မရနိုင်ကြောင်းမှတ်မိတဲ့ထူထူအယုံများပေါ်မှာရထိုင်တဲ့သမုတ်တရားသစ္စာကိုပယ်ခြင်းကိစ္စပြီးနေကြောင်းသတိကနိရောဓသို့လည်းဆာရောက်နေကြောင်းလောကီမကသစ္စာဖြစ် နိဗ္ဗာန်ကိုလည်းပွားညာနေခြင်းဖြစ်ကြောင်းမနာမယာကြမပြချုပ်မှမြင်ရညီလမ်းဆုံးမရောက်လက်မမြောက်တောက်လျောက်သွားရမည်အချို့ပုဂ္ဂိုလ်ထက်သန်သောသတ္တသန္တဝိရိယတို့ကိုမဆုံးမနေစေပဲ။ အာထောက်တော်လျင်ကယသိယထိုက်သောဉာဏ်သူတရားသူဉာဏ်ကိုရနိုင်စီသာသည်ဤအခါခွေကောင်းကြီးဖေမှကြိုးစားအာထောက်ယူနိုင်ပါလျင်အဖို့တန်ဆုံးဖြစ်သောမဖို့နိဗ္ဗာန်ကိုရနိုင်သောကြောက်ပေသည် ဘောနိဒာယံသူပမဤခန္ဓာညံမထင်အောင်ရှုခန္ဓာညံသဘောပေါက်အောင်ရှုဝိပဿနာဆိုရာပေါ်ရာပေါ်ရာရှုမှပါပေါ်ရာဝိပဿနာဆိုရာခန္ဓာကိုယ်မှာစัจကြည့်နေတဲ့အလောက်ပေါ်လာသမျှကိုအထူးမြင်အောင်ရှု ယောဂီတို့ခန္ဓာကိုယ်မှာပေါ်နေတာညာမျက်လုံးနဲ့သိသိချာချာကြည့်မယ်ဆိုရင်ပေါ်နေတာကရောက်တရားသိနေကနံတရားငါမဟုတ်သူမဟုတ်နန်းနဲ့ရောက်ဟုတ်သိအောင်ပွားပါယခုပိမခိုင်းနေတာဓမ္မတိဓမ္မဟာတိလိုသိသိနေအောင် ရှုပ်မှနေတဲ့အလောက်ကသာမွန်ညအလောက်မဟုတ်ဘူးနော်တန္တရာဝတ်စင်ရေကိုကြော်ပြနိုင်အောင်အလောက်ရှုပ်ရင်ရှုပ်ရင်နဲ့ဘိုးဘက်ကံကိုကူရောက်တော်လိုက်မယ်အလောက်ပဲယခုတရားရှုမှနေတာဓမ္မတိဓမ္မဟာမဖြစ်သေးတော့မဲ့ကုသိုလ် ဘုကုသိုလ်တရားတို့ကိုလည်းချီအောင်အထောက်နေခြင်းဖြစ်ကြောင်းဖြစ်ပြီးသောကုသိုလ်တရားတို့ကိုခိုင်မြဲတည်တတိုးတက်အောင်အထောက်နေခြင်းဤတော်ရှုမှနေတာဝိပဿနာမဲ့ကိုအာရိယာမဲ့ဖြစ်အောင်အထောက်နေခြင်းအာရိယာမဲ့မဖြစ်ရဝိပဿနာမဲ့ဖြစ်ပေါ် အဲဒီဖြစ်ပေါ်နေတဲ့ဝေဒနာကိုစူးစူးဆိုင်ဆိုင်ရှုမှတ်ပြီးသမာဓိတိလာယုပိသိပါတတိဒုက္ခသူဖြစ်လာမယ်လေသမာဓိရှင်တဲ့စိတ်ရောက်နံသူရဲ့အနိစ္စဒုက္ခအနတ္တသဘောကိုထူထွင်ပြီး ဒီလက္ခဏာဤသုံးပါးကိုသင်သင်ရှားရှားသိမြင်လာရင်တေဇာလေးပါးမြင်သိကြည်နိဗ္ဗာန်ဝင်နိုင်တာပဲပေါ့သီလသာသမထလည်းဝိပဿနာဆောင်နိဗ္ဗာန်ဝင်တဲ့လမ်းဆုံးယောင်နာအစာဖြစ်ပြအလဲအပြည့်အစုံနိဗ္ဗာန်ဝင်တဲ့ဝိပဿနာလမ်းဆုံး မေတ္တရာဖူတရားနိဗ္ဗာန်တရားကိုရပါလိုဤလို့သုတ်တောင်ကြီးပြုတ်ထားတဲ့ကုသိုလ်ပါရမီတွေရှိနေလို့မေဖို့နိဗ္ဗာန်ကိုယခုဘဝမှာပဲရထိုက်တဲ့ပါရမီပြည့်စုံနေလို့ပတိပဌံဝိပဿနာလာမကြီးပေါ်မှာငါတို့ယခု ရောက်နေကြတယ်လို့အောင်မေ့ကြရမယ်ဝွန်မြောဝွန်တန်လည်းရှိရမယ်ဒီလမကြီးအစဉ်တိုင်းလျောက်တော်လို့ရှိရင်ရှိကဖရာယဟန္တာအာရိယာသိတာတဲ့သမာဓိညာအထူးတွေကိုကိုယ်တိုင်တွေ့ရတော့မှာပဲ ပေဒုက္ခမှမတွေ့ဘူးသေးတဲ့စိတ်ကြည်ကြည်မှုသမာဓိတွေတွေ့ရမယ်အဲ့ဒီသမာဓိကြောင့်ဖြစ်ပေါ်လာတဲ့တရားအယတာသူတွေဝုံညာဝန်သာဆရာတွေအကောင်တွေကိုလည်းအများကြီးတွေ့သွားရမယ် မြတ်စွာဘုရားတရားတော်သည်ထူလဲထူသည်ဆန်းလဲဆန်းသည်ဝေလဲဝေသည်အေးလဲအေးသည်ထူဆိုရာသူထူဆိုသည်ကဘုရားဖြစ်ရထူသည်ဆန်းဆိုသည်ကဘုရားဖြစ်မှဝိပဿနာဆန်းပေါ်လာသည် ဝေဆိုတိကဝေဒနာတွေရှုံမှတ်ပွားများသောဝေလာသည်အေဆိုတိကဝေဒနာတွေဝေလာသောအေငိမ့်လာသောအေမြတ်စွာဘုရားတရားတော်သည်သတ္တဝါတွေဆင်းရဲဒုက္ခဖြစ်အောင် အထောက်ရတာမဟုတ်ဘူးနော်ဆင်းရဲဒုက္ခကိုလွန်မြောက်အောင်ငြိမ်အေးအောင်လို့တရားအထောက်ရတာပါပဲတရားချုပ်မှဆိုတာဝေဒနာဟာအနေနဲ့အများဆိုသလိုရှိတာပဲ သီခမန်နိုင်သွားရင်ဒုက္ခလည်းတွေ့ဒုက္ခလည်းတွေ့ဥပေက္ခလည်းတွေ့သောမေပေါ်လိုက်ကြောက်လိုက်နဲ့ကြာကြာကြီးရှုံမှနိုင်သွားပါလေယခုတရားထောက်ရတာခန္ဓာရှိရင်ဒုက္ခရှိမှာပဲ ဒါကြောင့်မြတ်စွာဘုရားကဒုက္ခနေရင်နေရင်ဒုက္ခချမ်းသာမရဘူးတဲ့ဒုက္ခနဲ့ရင်နှီမှဒုက္ခချမ်းသာရမယ်တဲ့တရားရှုမှတ်တာပြီးခံပြီးရှုမှတ်ပြခဏခဏလဲရင်တမာတိမဖြစ်ဘူးတမာတိမဖြစ်ရင်ရောက်နံတို့ရဲ့ အမှန်သဘောကိုမမြင်နိုင်ဘူးမောက်လေပွေမိกินတလို့ဟိုပဲလဲဒီပဲလဲခဏခဏမလဲကြပါနဲ့နော်ဒီဝေဒနာကိုခန္တီတရားနဲ့တီခံကြော်လွန်အောင်ဇောရှိရှိနဲ့စူးစူးဆိုင်ဆိုင်သာရှုံမှပြီးရင် အနှေးနှင့်နဲ့အမြန်ဝေဒနာကိုနိုင်ရင်ပထမအောင်ပေါ်ရပြီလေဝေဒနာနဲ့နှပန်းလုံးနေရတဲ့အခါမှာတော့ယောဂီသူမရှူနိုင်မကဲနိုင်အောင်အမတန်ပင်ပန်းစင်ရကြပါဘော ဝေဒနာနဲ့တပတ်လုံးရတာကိုပုံကြည့်ဒုက္ခကြိုက်တယ်ဝေဒနာပေါ်လေလေကြိုက်လေလေပဲဒီတော့အယုံစုဆိုင်ဤနိုင်တာကိုကိုယ်ထေကတနေယာယာမာနာနေတာငန်းနေတာငန်းနာနေတာမဟုတ်ဘူးလို့မှတ်ပါ နာနေတာရှုမှသိတဲ့ဆိုင်နဲ့တထပြဘူဇာယူဇာမံဝေဒနာနဲ့ငါဥဇာကွယ်သွားရင်ငါမပါပဲအသာလေးရှုမှနေရုံပဲဝေဒနာကိုစူးစိုက်မှနိုင်လာတဲ့အခါပိဋိပတ်တိသုခတို့ ဖြစ်လာပြီးတမန်သိလည်းဖြစ်ပေါ်လာတော့တယ်မကြာခင်အေးငြိမ်ကြည်ချမ်းသာတဲ့ခံစားမှုတွေပေါ်လွင်ထင်ရှားလာတော့တယ်လေကိုယ်ထဲစိတ်ထဲမှာပူတဲ့သဘောထင်ရှားနေတဲ့အခါမှာပူရင်ပူတယ်လို့ ညာတတိညာဖြစ်စာကြီးရှုမှနေရင်ပူတဲ့သဘောကိုအမှန်မသိဘူးလားပူတဲ့သဘောဆိုတာတိသောတအိသဘာဝလက္ခဏာတွေပဲအဲ့ဒီပူတဲ့သဘောကိုသာရှုမှသိနေတဲ့အခိုင်မှန် ကိုတဲ့သဘောကိုသာသိတယ်ကိုထဲကတောက်တာတင်းတာတွန်းကန်လောက်ရှာတဲ့သဘောကိုသာသိရတယ်ကိုဆင်းရဲနိုင်နိုင်နိနိရှုံမှန်းနိုင်ရင်စိတ်သိရဲ့ခွေမရပဲညိုင်းနေပါれဒီတော့ ကိုစင်ရဲ့တမျိုးဒီကိုခံစားရတဲ့တော်သက်သာရဘုံဒါကြောင့်ဒုက္ခဝေဒနာကိုရှုံမှပြပယ်ရတဲ့တသိပ္ပတန်ဤဟာအမတန်ကောင်းတဲ့စီနီးပါပဲသောသောကအချိုးကြအောင်ရှုံမှလေးလာတဲ့သူတွေမှသိလုံနီးပါ ရည်ကြေပြင်းထန်တဲ့ဒုက္ခဝေဒနာတွေကိုတွေ့ရတဲ့အခါဒီနည်းဖြစ်ချုံမပြီသက်သာရာရသောကြတာတူညာလာပါပြီကိုယ်စင်ရဲ့ကို ချုပ်မှနိုင်တဲ့သူမှာတော့နောက်ထပ်စိတ်စင်ရဲ့မဖြစ်ရဘူးကိုယ်စင်ရဲ့တမျိုးဒီကိုသာ ခံစားရတယ်အဲ့ဒါဘုရားယဟန္တာနဲ့သူနေတာပဲဘုရားယဟန္တာညမစိုက်စင်းရကတော့မရှိဘူးအဲ့ဒီကိုစင်းရတမျိုးဒီကိုခံစားရတဲ့အတော်သက်သာတာပေါ့ ဝိပဿနာရှုမှတ်တဲ့အခါမှာလည်းအဲ့ဒီဥယျာဉ်ချံပေါင်းသင်ချင်းလင်းတဲ့ဤကိုတောင်းရမယ်ဝေဒနာကြီးငယ်တွေကိုနှိမ်ကြည့်တဲ့အခါငါကိစ္စပြီးရဲ့လို့ရမထားလိုက်နဲ့ရထားလိုက်ရင်အပင်သူပြန်စီပင်လာသလို့ နာကျင်ခံခက်တဲ့ဒုက္ခဝေဒနာတို့ကြံဝေစာလာလိမ့်မယ်နောက်ထပ်ဒုက္ခစင်ရတို့မပေါ်ပေါက်လာနိုင်အောင်အမြင့်တွေကိုပါသူလံပြရမယ်အဲ့ဒီအမြင့်တွေသူထောက်ပြီးတသက်လုံးအေးအေးချမ်းချမ်းသာသာနဲ့ကျုံမနိုင်ကြပါ အမှန်မှန်ဖျားပေသောဝိပဿနာလည်းနဲ့တဏှာအရင်အမြင့်ကိုသူပြိုလိုက်နိုင်လျင်ဒုက္ခဆင်းရဲခြင်းအပြည့်အပိုင်ထောက်ငြိမ်းရပေတော့မည်ကြောက်ကြဆိုင်မှုအထောက်မှုဝိရိယတံဘောစီအမှန်ပြည့်အောင်နှလုံးသွင်းကား ကျိုးစားအားထောက်ကြပါသည်သို့ဖြစ်၍မသေးသေးမိအသက်ရှင်နေခိုင်မှအပေတကားပွိုက်တော်သည်အထိတ်တသိပဋ္ဌာဝိပဿနာတို့ကိုကြိုကြိုစားစားအားထောက်သိပေသည်ဟုတ်ယညာဖြစ်စဉ်ချင်းနှလုံးသွင်းကဓမ္မဝိဇယသံဘောစဉ်ကိုဖြစ်စေ၍ ပြစင်နေသောစိတ်ဓာတ်ကိုထက်သန်လာအောင်မြင့်တင်ပေးရမည်ကံဉာဏ်ဝိရိယဝိပဿနာတို့သွန်အားဖြင့်လောဘဒေါသမောဟတို့ဥဆောင်နေသောကိလေသာမီသတ္တပါကိုအပြည့်အပိုင်စနိုင်သနိုင်သည် သင်ဣဗဝါလံသင်ကိုမှန်ကန်စွာရွေးချယ်ထမှတ်ပါလောနိဗ္ဗာန်ချမ်းသာကို ရနိုင်တဲ့ဘဝမျိုးရနိုင်တဲ့အချိန်ကာမျိုးကိုသတိပဋ္ဌာဝိပဿနာတရားကိုကြိုကြိုးစားစားအထောက်သိပါပြီသည် ဗုဒ္ဓံမြတ်စွာဘုရားမဟာသတိပဋ္ဌာန်သောက်တော်တွင်ဒုက္ခအပေါင်း6ဉာဏ်ရာမြတ်ဆုံးနိဗ္ဗာန်ချမ်းသာကိုရဖို့ရာတရားတည်သောနိလံဖြစ်သည့်ဝိပဿနာတရားအထောက်နည်းကိုဟောကြားတော်မူခဲ့၏ ဝိပါဒနာတရားကိုပွားများအားထုတ်သောယောဂီသည်ဘုရားအလောင်းတော်ဤထုံကိုနှလုံးမူလျက်ငါဤကိုခန္ဓာမှာအသွေးသားများ၆ခနွန်လျက်တော်သည်ဖြစ်စီကမူအယေအကျော်အယိုးများသာပြန်စီကမူမလျော့သောဇွဲလုံးလကြည် အမှန်တရားကိုမရမနေငါရှာပွေတော့အာဟုပြတာခိုင်မာသောစိတ်ဓာတ်ဖြင့်တရားရှုမှန်ရမည်ဖြစ်၏ကိုယ်နှင့်အသက်မငယ်ကွယ်ရဆက်နိုင်ရမည်ရုပ်စဉ်ပေါ်ရိုးစင်ရဲ့မျိုးလုံးမို့နိုင်ရမည် ဒီကိုနှစ်အသက်ငယ်ွက်နေဖို့မသေးတရားသူတရားမြတ်များရရှိအောင်အာထောက်ဖို့သာသိပေသည်ဟုနှလုံးသွင်း၍စဉ်ကျင်သည်အိန္ဒြေသွန်အင်ထပြောင်းတရားတက်ပြောင်းတပါးပင်ဖြစ်ပါသည် တချို့ကကိုနှစ်ပက်ကိုငယ်တတ်ပုံညာဤကဲ့သို့ချမ်းသာအောင်နေတတ်သောပုဂ္ဂိုလ်တို့သည်တရားထောက်သောအခါတဏှာဤမလောက်ရှာမချက်ငြိမ့်သက်စွာထိုင်ရသောကြောင့်အညောင်းအကတူဆွဲကပ်ပြင်စည်းဝန်း၆ခြင်းမြတ်ဖြစ်လာ၏ ရမာယေထိတ်ခိုက်၍အသက်များကိုသောအသက်များကိုသေတော်မီလာဟုတ်ကြောက်ကြပူပန်းမှုံညာမသိမသာမကြာခဏဝေနေသည်ဖြစ်၍ကိုယ်နှင့်အသက်ငယ်ကွယ်နေသောကြောင့်အိန္ဒြေအိန္ဒြေသုံးအင်းမထက် တရားမတက်ပဲဖြစ်နေကြပါသည်ဤကဲ့သို့ပြင်းထန်သောဆင်းရဲဝေဒနာများနှင့်ပြင်းရည်ခြင်းငြိငွေ့ခြင်းတို့ကိုလွန်မိုးလွန်မြောက်သွားအောင်ဝိပါဒနာလုံလဝီရိယဖြင့်အထူးကြောက်ကြစာ၍ကြုံမှခြင်းသည် အိန္ဒြေစွန့်အင်းထက်ပြောင်တရားတက်ပြောင်တပါးပင်ရှိပါသည်ရုပ်စင်ပေါ်ရုပ်စင်ရဲ့မျိုးလွန်မိုးနိုင်ရမည်ကိုနှင့်အသက်မငဲ့ကွယ်ရဆက်နိုင်ရမည်တရားရာရည်အတော်ကိုနှင့်အသက်မငဲ့ကွယ်ပဲတည်ခြင်းသေးပါစေစွတ်စွတ်သာသာ အာထောက်ရမည်ကိုယ်ထဲ၌မခံစားမှုဝေဒနာကိုသိခံပြီးရှုံမှရမည်သိခံမှနိဗ္ဗာန်ရမယ်နော်တရားရရည်တော်ခံဒီမေတ္တာများများသိခံနိုင်မှထိုက်တန်ယောဂီအာသနိချိန်မှသိရင်မြည်ကြီး ရှင်ရွှေတိသဘောပိုက်ထာမမတထောင်တကောင်ပွားယောက်ျားအာသမီမိန်မအာသမီချိန်မမတိုင်မတိုင်တမပဲလို့တော့တဲ့စိတ်တကူမြင့်တင်ဝေးရမည်အဟောတဏ္ဍသောက်မှလည်းဝေဒနာတစ်ခုကို သီခံပိုင်နိုင်ရင်ကိစ္စပြည်မြောက်ကြောင်းကိုတရားမင်းအဖရာဟောတော်မူခဲ့၏မြတ်စွာဘုရားဟောတာနှင့်အညီသီခာမနိဗ္ဗာန်ရမယ်ဆိုတာသောကုဆရာတော်ဘုရားကြည်ပေထာသောဤနဲ့ကိုင်းနေပါれကြာရှိစွာထိုင်မှ သိခန္ဓာမှသမာဓိဖြစ်လွယ်တယ်သမာဓိဖြစ်မှဝိပဿနာဉာဏ်ဖြစ်လာမယ်ဝိပဿနာဉာဏ်ဖြစ်မှရောက်နာဖြစ်ပြသဘောကိုမြင်သိလာမယ်လေတိဆရာတော်လည်းအရေးကြီးဆုံးခန္တီဟူသောသိခံခြင်း မှန်မှန်သည်ဖြစ်စေမှန်သည်ဖြစ်စေကမ္မထံလောက်ခန္ဒီတရားသီခံသူများအရှုံးပေးတာပဲခန္ဒီတရားကမင်္ဂလာတရားတစ်မျိုးလည်းဖြစ်၏သာသနာတော်ကအရေးကြီးဆုံးခန္ဒီတရားသီခံနိုင်မှဣရိယာပုတ်ခိုင်မြဲမှ သမာတိမြင့်တက်လာ၏သိခံခြင်းသည်ယောနိတောမနတကရနှလုံးသွင်းမှုမံကံခြင်းဖြစ်၏ဒီဝေဒနာသို့တွေသိခံကြော်လွှားနိုင်ပြီးဣရိယာပုတ်ရှိရှိရှုမှနိုင်တဲ့အခါသမာဓိကောင်းလာတယ်သမာဓိကောင်းလာတော့ ယုံနာဖြစ်ပျက်ကိုမြင်သိနေရင်အနိစ္စဒုက္ခအနတ္တလက္ခဏာတွေသင်ရှားလာတယ်။ဒါဟာယုံနာဖြစ်ပျက်မှာဉာဏ်သက်ဝင်ပြီးဝိပဿနာဉာဏ်စဉ်တွေဖြစ်နေတာပါပဲ။ယောဂီတို့ဝိပဿနာရှုမှတ်သည့်အခါဝေဒနာကိုမကြောက် ပြော့ပဲဝေဒနာကိုကြော်လွှားနိုင်အောင်သူသူဆိုင်ဆိုင်ရှုမှတ်ခြင်းသည်အဓိကလိုအပ်ချက်တရားဖြစ်၏ဝေဒနာကိုကြော်လွှားသွားနိုင်သည့်အခါဝမြောက်ဝန်သာတရားဆက်ရှုမှတ်နိုင်ရှိ၏ တရားကျုံမှအချို့ပုဂ္ဂိုလ်မှာဝေဒနာတူတက်လိုက်ကြလိုက်နဲ့အပြည့်ညာစွာလက်จิตာဤဝေဒနာတူပါပြီလို့မကုံမဆုံးနိုင်တယ်လေဥပမာကအကန့်အခက်သူကိုခောက်ပြ၍ သောသစ်ပင်တို့သည်အမိမပြတ်ခဲလျင် နောက်ထပ်တဖန်ပေါရောက်ပြန်တကယ်သူ၎င်းဒီယနေ့တက္ကရာဒိဋ္ဌိအပေမြင့်ကြီးအပြည့်အတိုင်ကြက်ခဲပါလေယနေ့ အပေတကားပိုက်လီတော့ဤခန္ဓာကိုယ်တွင်၌အမှတ်တသိကိုစူစာရမပြတ်ချုံမနေတော်သူသည် သို့အနိစ္စဒုက္ခအနတ္တသဘောတို့ကိုပြည့်ပြည့်တင်တင်သိဉ္ဉ္လာပေမည်၏အနိစ္စဆိုတာမမြဲပါပေါ်ပြီးပြောက်သွားတာဒုက္ခဆိုတာဆင်းရဲပါပေါ်လိုက်ပြောက်လိုက်နှိစ္စတံအနတ္တဆိုတာသဘောပါအကောင်းထေမဟုတ်ပါ တရားထောက်တော်ခါမှတတိမနာမရပြာမပြာချုံမမြင်ရမည်နံသင်ရှားလျင်နံကိုသာလျင်ကျုပ်ပါရောက်သင်ရှားလျင်ရောက်ကိုသာကျုပ်ပါတခုတ်တခုတ်ကိုရှုပ်လျင်ဖြစ်ဖြစ်ပြတ်သူကိုမြင်လာပါလိမ့်မယ် စ်ပြဲမြည်ရင်မှန်ပြီးရောက်နာမြည်ရင်မှန်ပါပြီးရှင်းပါပြီးခန္ဓာကိုယ်မှာဖြစ်ပေါ်နေတာမှာတသိကဝိရိယနဲ့စူဆိုင်တမပြိတမရှုမှတိုင်းမှာတတင်ကသိထိတ်กว่าနေတာပဲသိထိတ်กว่าတော်မှ ရောက်နံဖြစ်ပြသူမြင်လာမယ်အဲ့ဒီလိုရှုပ်ရင်ရှုပ်ရင်နဲ့အပြောင်းနဲ့အကျိုးကိုသာတွေ့ပြီးအသိချင်းနေတဲ့ယောဂီမှာမာရတဲ့အယုံကလေးတွေစာစပြီးပေါ်လာတာလေသင်ကြားတယ် ခဏခဏကလေးနေပြီတော့ပျောက်ပျောက်သွားတာလေသင်ရှားတယ်ဒါကြောင့်မှတ်ရတဲ့အယုံရဲ့အစပိုင်းရောအလေပိုင်းရောဆုံးပိုင်းရောအကုန်လုံးကိုသင်ရှားသိနေတယ်ဒီတော့မှတ်နေရင်ပေါ်လာပြီးနောက်ပျောက်ပျောက်သွားတာကို သေးသေးချာချာတွေ့ရလို့မမြဲဘူးဆိုတာကိုကိုယ်ပိုင်ညာနဲ့သိသိသွားတယ်။ဩဥဒယပယာညာကိုရောက်နေရင်မှန်းလို့လွယ်တယ်။အမှတ်ခက်တာမကောင်းတာရဲ့လို့မတွေ့ရဘူး။ဒါပေမဲ့ခမမှန်အာထောက်နေရင်တော့ ရှေ့ကိုမတိုးတက်ပဲလေရှိနေတတ်၏ဒါကြောင့်ဝိရိယကိုမလျော့ပဲအချိန်နာရီတူတူပြီးအာထောက်ရတယ်ဒီလိုအချိန်နာရီတူတူပြီးအာထောက်ရင်မကြခင်ပဲအထက်ညာတွေကိုတက်ပြီးဖြစ်ပေါ်လာပါတယ် ဒီလိုနိဗ္ဗာန်ကိုမျှော်လင့်ပြီးသင်ရဲ့သင်္ခါရတွေလွတ်ကျင်တော့ဘာလို့ရသလဲဆိုရင်အဲဒီသင်္ခါရသင်ရဲ့တွေပဲမှန်မြဲအတိုင်းတဖန်မှတ်တော်ရတာပါပဲမူလရှိရင်ညာအခြေအနေ ထက်တိုးတက်သောအောင်အနိစ္စဒုက္ခအနတ္တအသိတူရှင်းသည်ထက်ရှင်းသောအောင်အထူးကြောက်ကြစာကြည့်မှတ်တော်ရတာပါပဲလွတ်စေရအထူးကြောက်ကြမှတ်ပြီးမှလွတ်တော်နိုင်တယ်ပါရမီရှိမရှိတရားအထောက်မှသိနိုင် ပါရမီရှိသူမြတ်တော်မှတ်ချက်ဤနေရာ၌ဤအစ္စတနိတိပါရမီရှိသူမြတ်တော်တော်ရာပတိမတုမကအရဟတမကုတောင်မရနိုင်ကြောင်းမထင်ရှားလာလီ၏ယခုယောဂီတို့နာကျင့်ခံခဲ့တဲ့ဝေဒနာပေါ်လာတာ တရားဖို့ပြတာပါပဲနော်ပါရမီထူးလို့တရားတွေးနေရတာစိတ်မပြဲလေးစိတ်မစိုးနဲ့သီခံမနိုင်ပံရောက်တယ်ဆိုတဲ့အတိုင်းသီခံပြည့်မှန်လိုက်တော့ဝေဒနာတွေ၆ငိုင်းကုန်ရော နာကျင်ကြိုက်ခဲ့တဲ့ဝေဒနာတွေကျင်ပြောက်သွားတဲ့အခါအနောတရီအိုင်ထဲမှာဆင်းနေရသလိုတကူလုံးအေးချမ်းသာစွာသွားတာပေါ့လေဖြစ်စေယုံနာပြေစုပမှန်တဲ့အောင်ရှုဖြစ်စေမှာပင်ရှုမှလျင် သိဉ္ဉေရောက်နံတံအလိမ္မာသမ္မာကျိတ်တိလူကောင်းလူတော်ဖြစ်အောင်ကြိုးစားအထောက်ရမယ်တဲ့တကြိမ်တခါမှမသိမမြင်ဘူးသေးသောတစ္ဆာလေးပါးတရားတို့ကိုသူညင်သိအောင်ကြိုးစားအထောက်ကြသံပါကိုယ်တော်ပိုင်ပိုင်ပဲ ဒီပါတစ္ဆာကိုကိုမှတကယ်ကိုမကြည့်လို့မသိကြချာတကယ်ကိုကြည့်ရင်တကယ်ကိုတွေ့ရမယ်သိရမယ်သိပဲဆိုင်ပေါ်ပေါ်မှသိညီသိမပဲညီပဲမဆိုင်ညီပေါ်ဆိုဒီကမကတစ္ဆာကိုပွားများရမည် သိစုသည်ကဒုက္ခသစ္စာကိုပိုင်ခြားသိရမည်ပယ်ဆိုရီကအဝိဇ္ဇတဏသမုဒ္ဒရာကိုပယ်ရမည်စိုက်စုသည်ကနိရောဓသစ္စာနိဗ္ဗာန်ကိုမျက်မှောက်ပြုရမည်သစ္စာလေးပါးမှာအရေးကြီးဆုံးဖြစ်ပါれ မကသစ္စာနဲ့ရှုံမှပေါ်များမှုမှန်ကန်ကဒုက္ခသစ္စာကိုပိုင်းခြားသိကြည်မှသမုဒယသစ္စာပေခွာနိုင်ကနိရောဓသစ္စာတို့စာရောက်မျက်မှောက်ပြုနိုင်ပါသည်ဝိပဿနာတရားကိုရှုပ်ပွားရာတွင် မတိတုတောင်းနိုင်ရန်အတွက်နာကျင်ကြိုက်ခဲသည့်ဝေဒနာကို အနေနှင့်အမြန်ဆိုသလိုသိခံကြရသည်သာဖြစ်၏ဒီဝေဒနာကိုသိခံနိုင်ကြော်လွန်ပါမှဣရိယာပုမပြောင်းပဲကြကြရှုမှတ်နိုင်ပြီ။ ထိုသို့ကြာကြာရှုမှန်နိုင်ဗမသမာဓိမြင့်တက်လာမည်သမာဓိမြင့်တက်လာဗမဝိပဿနာညာစစ်စစ်ဖြစ်ပေါ်လာပေမည်တဖန်တုံးလေဝေဒနာဆုံးအောင်လိုက်လံဆုံးရွာတွေ့သလို ဝေဒနာဆောင်ရင်အေးချမ်းသာတွေ့လိမ့်မယ်ဟုတ်တော်ကုဆရာတော်အမွေရှိသည်နှင့်အညီဣရိယာပုတ်ရှိရှိဖြစ်ချုပ်မှနိုင်ရန်အာထောက်ဆတွင်သာနာကျင်ခံခက်သည်ဝေဒနာကိုတီခံပြီးချုပ်မှရ၏ထိုဝေဒနာကိုကြော်လွန်နိုင်သောအခါ၌ ကြံမျိုးငါးပါးဖြင့်ပြည့်စုံတော်ရေကံတွင်၌ခန္ဓာကိုစိန်ထားရသလိုဤငိမ့်ပေတော့ဤအချို့ပုဂ္ဂိုလ်တို့ကဣရိယာပုတ်ကြည်ကြည်ပြည့်စုံမှနိုင်သောအခါမိမိတို့တင်ပါပြီးသို့မဟုတ်ရနေလျင်ခြေဘဝများသည် ကြံခင်နေမထိပ်ပဲခန္ဓာကိုယ်တစ်ခုလုံးလေးထဲ၌လူတက်နေသည့်ဗမာခံစားနေရကြောင်ပြောဆိုကြအေဣရိယာပုတ်ရှိရှိဖြင့်တရားရှုမှကျင်သည်ဝိပဿနာဉာဏ်ကိုပုံမူလျင်ဉာဏ်စွာဖြစ်သွန်စေနိုင်သည်မှာ ယုံမစရာမရှိသေးတချို့ပုဂ္ဂိုလ်တွေကသတိပဋ္ဌာန်တရားကိုနှလုံးသွင်းပြီးသမာဓိကောင်းတဲ့ပုဂ္ဂိုလ်တွေမှာကိုယ်တရားကိုရှုံမှနှလုံးသွင်းနေရင်တရနဲ့ရသုံးရကြအောင်မစားမတော့ပဲချင်းကြီးပြင်ငယ်တွေတော်မစိုးရပဲ တထိုင်ဒီနေနေနိုင်ကြတာရှိကြပါလေညာသောဘုရားမတော်ဖလာသမပါဖြစ်စေသံသမပါဖြစ်စေနိရောဓသမပါကုဖြစ်စေဝင်ရောက်နေချိန်မှခုနှစ်ရပါလုံးတော်နေနိုင်တော်မူပါれ သံသမပနဲ့လည်းနေနိုင်ပါလေတရက်နှစ်ရက်တောင်ရက်လောက်တော့ဝိပဿနာရှုံမှပြီးတော့နေနိုင်ပါလေအခဏတော်ကြီးကျေကျေဆာဆာအထုံးနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု